ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်း၌10ရက်8လ68ခုနှစ်နေပိုင်းတွင်ဟောကြားတော်မူသောတရားတော် ပါ ภาสมาธินั่งมิตรเลยกมาป้อมมาสารตถิกยาชิมปัมมาริดะပိကသမာဓိပညာသုပိခာဝလောယောသောဆောင်ထင်းတော်တိပညာဝစေသာသာပါဘုရားဒီဝိရိယရှိရတော့ယောဂီတို့ရှုနေတဲ့ထိပီးလို့ခေါ်တဲ့ ယုံနာနှစ်ပါးကနေပြီးခန္ဓာ၅ပါးကြောင့်လည်းပါသွားနော်အဲဒီမှာထိကဟိုယုတ်တူတောင်ယူရမှာပေါ့ထိကဝေဒနာပညာသင်္ခါရဝိညာဉ်တောင်ယူသွားသည်ဟင်ဒါကအဲဒီရှိတဲ့နေရာမှာတကတို့ဟိုထိပြီဆိုတဲ့နေရာမှာတခါဒုတိယထောက်ပြီးတော့ထိတွေကနေမှအကြောင်းကံတစ်မျိုးလာတွေ့ရတယ်နော် မျက်စိနာနာလျာကိုယ်စီဓာတ်တို့အတွင်းကြောင်းလာပေါ်မှာပေါ့တပည့်ကအပြင်ကြောင်းလာကဆင်းရဲသာနာရတာတွေးတဘောဟင်ဓာတ်ပြင်ကြောင်းလာပေါ်လေအဲ့ဒီအကြောင်းနာကူလုံးကလည်းထင်သေးရှိသေးကြပြီးပါသေးဘူးနော်ထိတဲ့ကလုံးတွေတလုံးကနေခွဲပြောနေတာဗျာဟင်အဲ့တော့အာတို့ဒီဟိုခန္ဓာငါးပါးပြောလိုက်လို့ရှိရင်တော့အာတို့ ထိပြီးတဲ့ကပဲတံငရုထိပြီးတွေပဲတော့ယောဂီတို့ဒီလိုကိုတော့ပေါ့အဲ့တော့ဒုတိယနာမည်ဆိုကိုထိပြီးကိုပြန်ပြီးကြည်တာအကောင်းဆုံးပဲဟုတ်ကလားဟင်အဲ့ဒါပဲကြံခွဲပြောနေမှတယ်လေကွယ်အဲ့ဒီနေ့တို့အဲထိပြီးကနေပြီးတခါထိတလုံးနဲ့မှဒီလိုရင်အတွင်းအကြောင်းက6မျိုးနဲ့ဒီကြောင်းအကြောင်းက6မျိုးဆိုပြီးခွဲထားတာပဲထင်တယ်လေဟုတ်ကလားအဲ့ဒါပါပြီလို့တော့ တို့ရုပ်ထူတာတွေထဲမှာဟိုအခြေခံယုံကြည်လေးမျိုးရဲ့မုံမှန်ယုံ24မျိုးရဲ့အဲ့ဒါနဲ့ပေါင်းစားပြီးတော့ဟိုတို့အခြေခံယုံကြည်တဲ့ဒီတာဒီတာလီတာမီတာအတွင်းငါတာပဲလေအဲ့ဒါလေးကိုမုံမှန်ငါလေးဒီနေရာမျိုးလုံးလေးဒီနေရာမျိုးခုံးလေးနဲ့အဲ့လိုရှောက်တတ်ထားတဲ့အတွက်ဒီတော့ဒီအာရဏအကြောင်းကနေညာလာတဲ့နဲ့ဟုတ်ကဲ့ဟင် အဲဒီဘုရားရုပ်ကိုခေါ်တဲ့ဟိုမိတာမိတာလိတာမိတာကြီးတွေဆိုရင်တော့တင်တုံးတို့ကြီးပဲပဲဘာကြောင့်ကမှရှိဘူးဟင်တင်တုံးတို့ပြလုံးပါလားဟုတ်ပါနားလည်းပါထွက်မှာဘူးအခုအဲဒီအခြေခံဟိုထင်ရှားနေတဲ့ဒီအမာရန်တော်ကြီးလေးဦးတဲ့ကိုကာရတို့မုံမာယု24ရုပ်ကထပ်ပြီးယောဂီတို့ တက်လိုက်တဲ့ခါလာကျတော့သူ့ဘာဖြစ်လာတော့မျိုးပြီးနေရာမျိုးပြီးလေးနားလေအနာလေးကြဟုတ်ရပြီးတော့သူ့အဲ့တစ်ခါကလည်းအဖူးလေးတွေအနာလေးတွေအနာလေးကြီးကြဟောရအကြောင်းကနေပေါ်လာတယ်ဟုတ်ကြလားဗျဟင်အကြောင်းရှိနေတော့အကြောင်းလာတော့မနော်ဟုတ်ရဟင်အဲ့တော့သူ့သူ့ကြီးတဲ့ ဟိုတိတ်တုံးသူဆိုရင်တော့ကောင်းတယ်ဘောပဲတိတ်တုံးသူဖေးချယ်လိုက်တော့ရုပ်ချယ်သွားအဲဘဘူးစီရရဲ့လက်ပါဖို့တင်တယ်အဲဒီမှာသိဆိုတဲ့နေရာကြီးရဲ့ဟိုဝိရဏပညာဟုတ်ကလားဝิญဉ်ကြီးလေသင်္ခါရတော့ဒုက္ခနာလောရောလားသဘာဝထည့်ဖို့ပြောနေတယ်ဟင်ဟိုတုံးကူရခိုင်နာလောရာတယ်ပဲသင်္ခါရတော့လေဟင်သူကပေါင်းဟိဟို ဆက်လုပ်လိုက်တယ်လည်းသူကများလောရကြတာပဲမတော်မှုဟင်နောက်ဆုံးလိုက်လို့လည်းသူကများလောရကြမှာအဲ့တော့သင်္ခါရတော်တို့ဖာရဲဖြစ်ဖို့ကြောက်ပုံနေတယ်ဟုတ်လေအရေးကြီးတာတော့ဟိုဝါလာကွယ်ဝေဒနာရဲ့အချက်ပဲနော်ပညာရဲ့အလှည့်ဝိညာဉ်ရဲ့အလေးဟင်အဲအဲသူတို့ရှုပ်ပါဗျာဟုတ်ကဲ့လားသူတို့ရှုပ်တာဗျာဟင် သူတို့ရှုပ်တဲ့အတွက်ကိုသူတို့ရှုပ်เสียဒီဒီဘက်မှာလည်းမျက်စိနာနာလေးရာကိုစိတ်ခေါ်ကြလားသူတို့ကျက်သားကိုသူတို့ရှုပ်ွက်တည်တယ်လုံးွက်တည်လားရှုပ်ွက်တည်လားဟောလုံးွက်တည်မဟုတ်ဘူးလားဟိုဟုတ်ကလားဟဲ့အဲ့လုံးွက်တော့ဒီမကတော့ရှုပ်ွက်တည်တဲ့ဘွားဟဲ့အဲ့တော့မင်းတက်က မျက်စိနာနာလေယာကိုသိကြည့်ရင်ငါဘက်ကဆင်းသာနာရပါတွေ့တဘောဘောကွာဒီဘက်ကရုပ်သုံးခုကဒါဟိုဒီချုံမျိုးကိုဖန်ဆင်းတော့ဟိုပဲအရှုပ်သုံးခုကလည်းဒီသုံးမျိုးချုံမျိုးဖန်ဆင်းမှာပေါ့ဟင်ဒီလိုဆိုမင်းမကဆင်းသာနာရတာဟင်ဟိုရှိခဲ့လို့ရှိရင်လေဟုတ်ကလား ဒါမို့ဒီဘက်ကမျက်စိနာနာလျာကိုစိတ်တို့မိဘကရှိနေငါဘက်ကလည်းဖင်းပါနာရောက်လာပြန်ပြီးတော့တံပြန်လာဆောင်းမှာပဲဒီအဲ့တော့ဖင်းမရှိတဲ့ပုဂ္ဂိုလ်ကတစ်ဖက်ကဟွာလာမျက်စိဟင်ဟုတ်ကလားဒီတော့တိုက်ခိုက်ဖို့တယ်တဏှာတစ်ဖက်မျက်စိဘက်ကလည်းသူ့ဘက်တစ်ဖက်မှာရှိတဲ့မျက်စိကိုတိုက်ခိုက်ဖို့အဆင်းပြန်ဖန်ဆင်းမယ်လေဒီလိုထင်တယ်ဟင် နှစ်ဖက်တင်တော့အဲ့ဒီအကြောင်းဆက်တစ်ခုကဟိုပုဂ္ဂိုလ်ပုဂ္ဂိုလ်ကိုအတွင်းအကြောင်း၆ခုအပြင်အကြောင်း၆ခုနဲ့ဟိုဟာလာပါရပြန်ကြားရပြန်ပါလို့အဖိုးတို့ရွာတွေပြောရင်တော့မောင်းလေနှမလေးဖြစ်နေပါပြောလို့ဟင်ကိုဘကမျက်စိဖြစ်သူဘကဖြစ်ဖြစ်မှာပဲဟင်သူဘကဖြစ်ဖြစ်ကိုဘကမျက်စိဖြစ်မှာပဲဟောပြောလို့တင်လေ ပဲတယ်အဲ့မောင်ရဲ့နမလေးပေါ်ခလားအဲ့လိုပဲဟိုဘာညာကြားတယ်ဗျာမပြသူ့ပဲနဲ့ကိုပဲမိမကသင်ကြည့်ခဲ့ရင်ကမျက်စိနဲ့ခုခံမယ်တယ်ဟင်မိမကမျက်စိဖြစ်ရင်ငါအဖေရုံးနဲ့တိုက်ခိုက်မယ်သူတို့တယ်လေအဲ့လိုဖြစ်လာတယ်အဲဒီဟာတွေအကုန်လုံးကလည်းသူပါတော့ကဟိုတစ်ဖက်သုံးဦးတည်ရဲ့အရှုပ်တည်ပဲတင်တယ်ဟင်သူတို့ရဲ့လောကသားတွေရှုပ်ပွက်တည်ဖြစ်လာကြတယ် ဟုတ်ကလားဗျာအဲ့တော့ဒါတို့ခုနဆိုတဲ့ဟိုတုံတုံတူနဲ့တူတဲ့ဘုဒ္ဓလူလေးခုထဲမှာအခြေရုပ်24ခုထပ်တိုးတဲ့အတွက်ဟုတ်ပြုဒီအာရကလာဒီထပ်ပေါ်လာတယ်အကြောင်းကနေလေဟင်တတ်တော့ထပ်ပေါ်လာတာမဟုတ်လားအဲ့ဒီအကြောင်းကနေပေါ်လာတော့ဒီအကြောင်းကမှာကိုယ်ကလည်းဒီနာနာလျာကိုစိတ်ဟုတ်လားဗျာဒါလည်းထိပဲပဲရှိသေးတယ် ဟင်စိတ်ဆိုလို့အပြီးကိုပြောတာမဟုတ်ဘူးဆန်းကျင်ရတော့နောက်ကြည့်တာကိုဆိုလို့ဒီနှလုံးသွင်းရဲ့အကြည့်တာနှလုံးသွင်းပေါ်မှာရှိနေတဲ့အကြည့်တာပုဂ္ဂလိဝယ်စိတ်တို့သုံးနေရဟင်ပြီးတာကိုမနှောဝင်ကြလို့ဒါသုံးမှာနော်ဟင်စိတ်နဲ့မနှောဝင်ကြတဲ့ပွဲစီကိုဟုတ်ကလားဟင်အဲဒီဘက်လည်းအဲ့လိုလေးတွေဖြစ်လာတယ်ဟိုဘက်ကရောဒီတိုင်းမတင်နိုင်အတေသာနာကြတာအတွေ့သဘောဟုတ်ကလား တက်ပေါ်လာလေတတိပဲရှိသေးတယ်နော်ဟင်တို့အကြောင်းအကြောင်းကြီးထိခဲ့ရမှာတယ်ဟင်ဒီဘက်ကအတိုက်တာဖြစ်ဟိုဘက်ကခန္ဓာဖြစ်မှာပေါ့ဟင်ဒီဘက်ကခန္ဓာရှိနေဟိုဘက်ကတိုက်တော့လာမှာပေါ့ဟုတ်ကဲ့ဟင်ပါရကြာကြာတင်နေအဲ့တော့ဒီမှာဟိုထိသွားလေးတပူတွေကနေအာရဏဆယ်မျိုးပေါ်လာတယ်ဟုတ်ကဲ့မှတ်လိုက်ပါဟင်အဲ့ဒါလည်းဟိုခုနကဟို တို့ပါတော့ဟိုအရှုပ်ဆုံးအောင်ကြောက်တယ်ဟင်ဒါမှမဟုတ်ဒီဟိုတာမန်ရုပ်တစ်ခုကနေပြီးတော့ဟိုတိတ်တုံးလေးဆိုရဟိုသူကနေပြီးတော့ရုပ်တစ်ခုလာဖြစ်လာပြီးတော့အဲလက်ဒီနာရရာဟိုဒီခရီးရလေးသူဖန်ဆင်းကြတာတယ်လေဟုတ်ပါရဲ့အဲ့ဒါလည်းဖန်ဆင်းလာခဲ့တာဟင်အဲ့တော့ဒီတော့ဦးဒီတော့ပါတော့တတဝါရဲ့ဖန်ဆင်းခြင်းမဖြစ်နိုင်ဘူးနိုင်အဲခန္ဓာရဲ့ဖန်ဆင်းခြင်းတွင်လည်း ဟင်ဒါမို့နေအိမ်တို့ရဲ့ပြည်သူကနေအိမ်ရဲ့ပြည်သူကဖြစ်လာတယ်ဟုတ်ကလားဗျအဲ့တော့ဒီအကြောင်းကလည်းမှာတစ်ဖက်ကအတိုက်အဖြစ်ရင်တစ်ဖက်ကအခန္ဓာပဲဟုတ်ကလားဒီတစ်ဖက်ကအခန္ဓာဖြစ်ရင်တစ်ဖက်ကတိုက်ရတာမှာပဲဟုတ်ကလားအဲ့တော့တို့ဒီအဲမြတ်ဒီနာနာလျာကိုဖေးကြရတာခုခံပြီးတော့သူကပြန်တိုက်ခိုက်မှာတော့သူကခုခံခံတာလို့ခေါ်တယ် သူကတော့ပြင်သာနာရတာဟုတ်ကလားအတွေ့တဘောအဲ့ဒါတိုက်တာဟုတ်ကလားဥမာမမှန်တဲ့လူနဲ့သူပါလို့ဒီမျက်စိဘက်ကနာနာလျာဘုသိဘက်ကမှန်တယ်ပြောမှာနော်သူကဟိုအပြင်သာနာရတာအတွေ့တဘောကိုဟိုလူနဲ့ပြောမလို့ဟုတ်ကလားလူကမှားလိုက်ရှာမလားမှန်ကလူလိုက်ရှာသလားဟုတ် ဒီလိုတို့လူငါပဲတိုက်ခိုက်ပါလေမောင်နှလိုက်တိုက်တယ်လို့တော့ရှိဖို့ရှိဘူးလူကတိုက်ပါကြီးတယ်ပဲတကယ်လို့မှန်ရှိလို့လူရောက်ရောလူကတိုက်ပါပဲဟုတ်ကလားလူရှိကိုမှန်ချလိုက်ရောလူကပဲတိုက်ပါပဲအဲ့တော့မျက်စိကလိုက်ရှာလို့ဆင်တွေ့ရင်လည်းအဆင်ကတိုက်ပါပဲမျက်စိကတော့ခါမှကြီးတယ်ဟုတ်ကလားဗျတကယ်လို့မျက်စိရှိကိုအထင်လာရော အထင်ကဝဲတိုက်ပေါ်မှာရည်ရည်တော့ဒူနာဘောဘောဟိုဒူနာလာလာခါမှယူတယ်ပဲဗျဒူနာဘောဘောဟိုကလာလာပဲဟုတ်ကလားမှန်တယ်ဒူကလားဟဲ့ဟိုအထင်ကတော့ဟိုသူ့အိမ်နေနေသူများအိမ်ရောက်တော့သူတို့တိုက်ခဲ့မှာပဲဗျသူတို့တိုက်တမားဟိုဟုတ်ကလားအဲ့တော့အဲ့ဒီအကြောင်းကဟိုဘက်ချောပါဒီဘက်ချောပါဟာ သူ့တဘောသူသူ့တတိသူတာနေတော့ကြောင့်တန်သူပဲပြန်တော့တယ်ကဘာဝန်ဒါရီဒီဒီဓာတုအတနောမိမိတဘာဝန်တဘောလာကိုဒါရီဒီအဆောင်ကြနေတိုင်းဣတိတသမာထုကြောင့်ဓာတုတန်လို့ဟုတ်အဲ့တော့ဒီအမြင်သားကဟောသူမြတ်ပြည်ရဲ့အမြင်သားတတိပဲသူကြားနိုင်မယ်ထင်တယ်ဟုတ်အကြောင်းတတိသူကြားနိုင်လို့လား အဲ့ဒါနံပါတ်ပြီးရောအဲ့ဟိုချိုးရချင်တာကိုဖမ်းနေတဲ့တပ်ပြီးရောကြောက်နေသူတပ်ပြီးကတော့မြင်လာတဲ့ခုကသူကြောက်ဟင်မြင်နေရတော့လာကဲဖမ်းသိကြည့်လာတော့တမန်တော်မြင်ကောင်းတာမှမများတော့လာကဲသူတပ်ပြီးတော့ကြားလိုက်မလေကျူနေအောင်ပြဲနေအောင်ကြည့်လိုက်မဟုတ်ဟုတ်ယူအခုတပ်ပြီးပဲဟုတ်လားအဲ့တော့ဒုက္ခဟိုဘက်ကဒီဘက်က ဟိုတိကနေ6ပေါ်လေတင်းနေ3 4 5 6ရှိရင်ခုဘက်ကတော့တင်းနေ3 4 5 6ဖြစ်နေဟင်ဒီဒီဘက်ကခံဘက်ကတင်းနေ3 4 5 6ဖြစ်ဟိုဘက်ကအတိုင်းဘက်ကလည်းတင်းနေ3 4 5 6နော်ဒီလိုသူတွန်းနာပန်းနေသူတင်တယ်နံပါတ်လုံးဝင်လို့ရဘူးနော်ဟင်ကောဟောကလာဟောဟင်ဒီတွန်းနာပန်းနေသူပြအဲ့တော့ဒီဘက်က ခုခံရေးနဲ့အစွမ်းပြမဲ့ဘက်ကမျက်စိဖြစ်ခဲ့ရင်ကိုယ်ကဘယ်တိုက်လာမှာသူမပြောမိမှာလို့ဒီအတောင်းဝင်တယ်လို့ဟုတ်မျက်စိပဲဝင်လို့ရတာပဲလေးရှိအောင်မှာပဲခင်ဗျလေးဘောမျက်လုံးမထားဘူးမျက်လုံးပေါ်လေးမတိုက်ဘူးလားခင်ဗျဟုတ်လေးတော့ဆင်းပါလို့ရအောင်အံပါလို့ရတာပဲခင်ဗျခင်ဗျမျိုးဟင်တိုင်းမျက်လုံးကိုတို့ပါတော့ဟိုထင်းရတဲ့တို့ကြည့်မယ် ဘာလို့လို့ဘယ်နဲ့ပါပါပါပြရအောင်ဟုတ်ကလားဟိုကတော့တတိဘုံမပြတော့လားတိတ်တယ်ကတော့မတိတ်ခါလားအဲ့ဒါလည်းမရောက်မှာတိတ်တယ်ကတော့သူ့နေရာဟိုရင်မတိတ်ဘူးဗျဟင်သူဖင်းကြဟိုဘာလားဟိုကြောက်ခမောက်ဘူးလေတော့ ဒုက္ခုထဲမှာဒုနဲ့ဒုနေတာကဖျံလေးတစ်ကောင်ရှိတော့ဖျံလေးကပါလိုက်ချာတယ်အပါလိုက်ချာအဲဒုထဲမှာကိလေသာတွေတော့မရှိတော့လည်းဆောင်လိုက်ချာကြတော်လည်းဘူးသူ့စားသူပေါ့ပေါ်လည်းဘူးစားဘူးချာကြတာပေါ့အဲရှာနေတော့ဟိုဖာဒီကဟိုသူ့ရောင်သူဝင်နေတူရတော့ပြီးတာခါရင်းဦးရဖာရပဲအဲတော့ဟိုသူ့ပေါ်လာပြီးတော့ဟိုကိလေသာတွေငါပေါ်လာပြီးတော့ပြီးတယ်ဆိုလိုက်လာတာတော့ချော့ချော့တယ်ဘူးလည်း ကိုယ်ကဦးရပါရပုတ်သွားလို့ဒီတို့ဟိုဘာပေါ်လေးဟိုလေလျော်နဲ့ဟိုတလူလေးပေါ်လေးအဲ့ဒီအဒီပြောတဲ့ကြောင်ချားတဲ့ကြောင်ဖာပြေးတာအဲ့တော့ပြင်းကြော်တဲ့သူ့ဘောရာပြေးလို့လာလိုက်တာဘာကောင်းဒီကောင်ဘာလို့လို့ပြီးပါလိမ့်မလို့လဲကြီးဟဲ့ကြီးအင်းကြီးနဲ့ဟိုမူကဟိုတို့နာမပြီးတော့တိတိတိနဲ့လာလာငင်းတော့ပြင်းကြော်တဲ့ဟိုဒီကောင်ကဆိုတော့လှုပ်တော့ဘိုးရတယ် သူ့ဟာမဟုတ်တော့သူ့ကလေးလို့သူ့နံပါတ်နဲ့သူမှာပါဗျာလူတွေကလည်းတိုက်တင်တယ်လူတွေတိုက်ကလည်းဖမ်းနေတာသူ့ဟာတိုက်ပါတော့ကိလေသာနဲ့မတိုက်ဘူးချောဗျာဟင်အဲ့တော့မျက်စိတွေကိုဘုရားနာမဝင်တာကဘယ်လိုအတိုက်ဘက်ကကိုလဲချောင်းတာထင်တယ်ဟုတ်ကလားအတိုက်ဘက်ကလဲချောင်းတာဟုတ်ကလား ဒီလိုလို့တိတ်လို့တော့ဒီလိုမင်းနဲ့ငါတိုက်မှာလို့လာဆိုတော့ဒီတိုက်ပြမတိုက်ပြတာမိတိုက်လို့ဘောလည်းလက်ခံမဟုတ်ဘူးသူလည်းမမတနာနဲ့ပဲကြည့်ရတယ်လေဟဲ့အဲ့တော့သူတတ်တင်သူကပြနိုင်တယ်တခြားတတ်တင်မပြနိုင်ဘူးဆိုတာအဲ့ဒီမှာသဘောပေါက်လို့တည်တယ်ဟဲ့ဒီကြရတဲ့သူတတ်တင်တော့သူပြနိုင်တယ်လေအဲ့ဒါနားဟောအဲ့တော့အချင်းကိုဖမ်းလို့ရဘူးလေ သူကလည်းသူလည်းကြားနိုင်တယ်။ဘယ်မှာလဲဒီလိုမျိုးနှောင်းမလဲဒီလိုကြောမှာပေါ်လိရှာရလဲဒီလိုကြောမှာပေါ်လိဟုတ်ကလား။ဒီအနမ်းလည်းဒီလိုကြောမှာလေဟုတ်ကလားလား။ဒီပေါ်ရတာလည်းဒီလိုကြောမှာလေဟိ။အဲ့တော့တရားပြီးတဲ့လုံးကိုမြင်းတာနဲ့ချိုးနေတယ်။နပါဖားနေတယ်နော်။မြင်းတာနဲ့ချိုးနေတယ်။ ကျွန်တော်တို့မြန်မာနဲ့ချုံနေတာတွေမနေဘူးတော့နောက်ပါမှနေတာတွေဟင်ဟင်ဟင်အပေါ်ဝဲတယ်တော့ခင်ဗျားတို့ဟင်ဟင်အပေါ်ဝဲတော့ဘယ်လိုဘူးကြရင်တော့တာပြီအပေါ်ကအပေါ်ဝဲတယ်မဟုတ်လားဟင်ဟင်အပေါ်ကအောင်မလို့နေနေဘူးချင်းပြီ ဟုတ်ကြ။မင်းတေပြီးမြင်နာနဲ့မှုရနေပြီဗျ။ကံကြည့်တာနဲ့မှုရနေပြီဗျ။တော့တေလာဘူး။ဟင်ဟုတ်ကဲ့။ဒီဟိုသုံးပြေရောပြေရောလူကြီးတော့ငါးပါးမရှိတော့ငါးပါးပေါ့ပဲကွာ။ချက်တော့ငါးပါးလုံးပါမှတင်တယ်။ဘယ်တော့မှတဲ့ရော။ဟင်လက်စက်ကင်ကြီးအရှင်နေမှုနေလေ။ ဟင်ဟင်တော့မြင်းတာနဲ့ချိုးနေပြီလေတဲ့လားခင်ဗျားတို့ပေါ့လေဘယ်တော့မှတဲ့တော့အေးငါတော့ဘာမှတော့ငါဘာမောက်တာတဲ့သာဆုံးတယ်တော့ဘယ်ဘောဘောတော့လဲချုံမဟုတ်တော့ဟင်အဖိုးတို့ပဲကြည့်ပေါ့ဟုတ်တယ်တေသိမြင်းတာနဲ့ချိုးနေနေပြီသွားပါပြီညလုံးနဲ့ချိုးဝင်နေပြီခင်ဗျားတို့ဟင် နှလုံးနဲ့ချုံဝင်နေပြီဟင်ကြံကြည့်တာလည်းမဟုတ်နေပြီကိုလက်ထမဟုတ်နေပြီသူကသူ့နှလုံးကိုလည်းသူ့ပေါ်မှနေတယ်ဗျဟုတ်ကလားအဲ့ဒါဟိုဘက်ကတော့သူအဲ့ဒီအပေါ်မှာရာဒီမှာမျိုးဟိုတော့ရောက်ပဲနေတူတယ်ဟင်သူတို့ချင်းချင်းကတော့ကိလေသာနဲ့ငွေပဲလားဟင် လူရအောင်ကြောက်တလားအောင်လို့ကိလေသာကြိုက်မရလားဗျာကိလေသာဟောမွေကြောက်မရလားဗျာဦးဒီုံနဲ့ပြန်နေမျက်စိပါပဲတော့မှအချုံမသွင်းဘူးဗျာဟင်ဟောပါလိမ့်မယ်ဟောလို့မှာဗျာဟင်ဒီဒီမေဟောပါလိမ့်တော့ဟောပါပဲရှိမှာဗျာဟောပါပဲလက်ခံဗျာဟင်ရုပ်ရုပ်ချင်းပြဿနာပေါ်ဝင်ဘူးဟဲ့ဟင်တူတိုင်းရသူခံသူတကားနဲ့သူတာဒီလိုပဲသွားကြတာတယ်နဲ့ သင်ပြဿနာပေါ်ဘူးကွယ်ဟုတ်တယ်လေသူလည်းသူသူလည်းသူတကားသူမှလည်းကိုတန်းလို့သူတတ်တင်လေးလေးသူပြနေကြတာတင်တယ်ဒီဟိုဟိုတို့ဘာလို့အကြည့်တပ်ပဲဖြစ်တဲ့ဟိုမျက်စိဘက်ကလည်းသူ့အကြည့်ရဲ့ဘာအပတ်ဒီကိုသူပြရမယ်ထင်တယ်။ဟိုတို့အချင်းဘက်ကရုပ်ထူတဲ့အားဝယ်ကလည်းသူ့ရဲ့အရေးပြတတ်ဒီကိုပဲသူပြရမယ်ထင်တယ်။ဟုတ်ကလား။ဟင်သူတတ်ဒီသူပြမှာလို့သူတို့ကတိုက်ခိုက်တဲ့နေရာလေ။ သူကကောင်းတဲ့ဘက်ကတိုက်ခိုက်ပြီးဒီဘက်ကဟိုဘာလို့ဟင်တိုက်ခိုက်ရင်းနဲ့တိုက်ခိုက်နေတယ်ဟင်သူမို့တိုက်ခိုက်ရင်းနဲ့ခုခံနေအစိမ့်ဘက်ကလေတိုက်လေတိုက်ခိုက်တယ်ခုလည်းခုခံတယ်ဟုတ်ကလားအကြီးသားဘက်ကလက်ပြီးဘက်ကရောခုလည်းခုခံနေတိုက်လေတိုက်ခိုက်တယ်လို့ထင်တယ်အဲအဲ့လိုသွားကြတာအဲသူတို့တက်ပြီးသူကြားလာအဲတခါမြင်တခါပြီးပဲလေဟိုတခါမြင်တခါပြီးပြီးတခါမြင်တခါပြီးပြီးဟုတ်ကလား တုတ်တက်ပြီးပူပြသွားပြီးပြီးတာပဲဂျားဝင်ရှုပ်နေဟဲ့သူတို့ချင်းချင်းပြီးတယ်ရှင်အဲ့တော့ဟိုကလည်းဟိုမျက်စိဘက်ကလည်းသူ့ရဲ့တို့ပါတော့အကြည်တတ်နဲ့အဖင်းရိပ်ကိုအရိပ်ကိုထင်တယ်နော်အဖင်းရိပ်ကိုတော့သူထောင်းနေတဲ့ပတ်တိကိုသူပြတယ်ဟင်သူတစ်ခါကတကယ်တော့အဲ့ဒီအဖင်းရိပ်ကိုသူထောင်းကြလိမ့်မယ်ဒီနေ့လေပေါ်တော့တော့သူရိပ်ကိုဟုတ်ကအဖင်းရိပ်တော့သူဖမ်းနိုင်ဘူးလေအဖင်းရိပ်ပတ်တိကိုသူကပြတယ် ဟုတ်ကလားဗျဟင်အစင်းရတဲ့ကိုသူကြားနေမယ်ဟုတ်ကလားဗျအဲ့တော့ဟိုဘက်ကရောဟိုတို့ပါတော့ဒီအချင်းကြီးကလည်းဒီမျက်စိအကြည့်တတ်ကိုတော့သူ့ဆိုင်ရာကိုတော့တိုက်ခိုက်ကြတာတယ်လေသူကလည်းတိုက်ခိုက်ကြပြီမယ်ဟုတ်ကလားအဲ့ဒါသူ့တတ်ပြီးသူကြားနေကြတာဟုတ်ကလားအဲ့တော့ဟိုဘက်ကအသံဖြစ်ခဲ့ရင်ဒီဘက်ကနားတယ်လေဟုတ်ကလားဟိုဘက်ကဟိုအနာဖြစ်ခဲ့ရင် ဒီဘက်ကအရသာတင်တယ်အိုးနှခေါင်းတင်တယ်ဟိုဘက်ကအရသာဖြစ်ခဲ့ရင်ဒီဘက်ကရှာတင်တယ်ဟိုဘက်ကအတွေ့ဖြစ်ခဲ့ရင်ဒီဘက်ကဟိုတင်တယ်သူတို့ရဲ့ဟိုတစ်ဖက်မှာရှိတဲ့ငါးဟိုတို့ရဲ့အစင်းလေးကိုအစင်းလေးရဲ့ဒီဒီဟာသဘောတဘာဝတင်တယ်သမာဓိတာမီးရဲ့ဟိုအကြည်နောက်သဘောတဘာဝတင်တယ်အနာတော့နာမီးရဲ့အပွေးဟိုအကြိုက်သဘောတဘာဝပြီးရှိတယ်တင်တယ် ချိုးရင်ချင်းချိုးရချင်းအားလေးရဲ့တတိရဲ့သဘောတဘာဝမရှိဘူးလားတွေ့ရင်လည်းတွေ့ခံရတဲ့အားလေးရဲ့သဘောတတိမရှိဘူးလားအဲ့ဒါလေးတွေကိုအတွင်းမှာမနှောမှလာပြီးတော့တွားတိုက်မှထင်တယ်ဘဝကြီးဖြစ်နေလေအမွေဖြစ်နေတိုက်တော့ဟိုမနှောကြည့်တာကလည်းအဲ့ဒီအမွေကိုဖမ်းနေတဲ့တတိသူပြရမှာပဲမင်းအော်လောက်တိုက်တော့ငါဒီလိုဖမ်းမယ်ပေါ့ဟုတ်ကလားကိုယ်ကလူကသွားရတယ်ဒီဘက်ကတော့ဘာလို့ဟိုကင်မရာရဲ့မှန်ဘလူကလည်းဖမ်းတယ်ထင်တယ် ဖမ်းပြီးသူဖမ်းတော့အတွင်းကဖမ်းတော့အပြင်မှာရှိတဲ့ပြည်ကလည်းမင်းဖမ်းတော့ငါအရေးကိုဖမ်းပြီးတော့ပြမယ်သူဖမ်းကြလိုက်တာမဟုတ်လားဟုတ်ကလားဟိုကလူအတိုက်တော့ဟိုတို့မဘလူးမှာရောက်နေပြန်တယ်အဲမဘလူးမှာရောက်တော့ဟိုပြည်ကလည်းဖမ်းပြတာတယ်အဲတော့ဒီမှာလူရုပ်ပုံတပုံလားမပေါ်ဘူးလားဟင်အဲလူရုပ်ပုံတပုံလားပေါ်တာဟုတ်ကလားအဲတော့ဟိုဘက်မှာ ယုတ်ပြီးဖောက်ပြန်တာပေါ်တပေါ်လားဖောက်ပြန်တယ်ဆိုတာတော့လွန်ကျူးတယ်ဆိုတာနဲ့လည်းအတိုက်ပက္ခပြောရင်တော့ပြောလို့ဆရာရှိတယ်ဟင်ဟင်တခုပြီးဖောက်ပြန်ဤဆိုတာဘာပြောတာလဲဓမြဖောက်ပြန်တာဟောဟင်တခုပြီးဖောက်ပြန်တာဟောဒီပြုံးမှုတွေကိုလွန်ကျူးတာပြောတာဒီပါ ပြစ်မှုတွေလွန်ကျူးတာကိုပဲထောက်ပြတယ်လို့ပြောရမှာပေါ့အတိတ်ဘက်ကနေပြောရင်ပေါ့လေပြီးတော့တိုက်ဘက်ကဒါတွေကိုလွန်ကျူးတယ်ဆိုရင်အဲ့ဒီအတိတ်ဘက်ကလွန်ကျူးတဲ့အမှုတွေကိုယုံလုံးပေါ်အောင်ဆိုရင်ဟုတ်ကလားသူ့အချင်းဖြစ်ခဲ့ရင်ဒီဘက်ကခရိယာကမျက်လုံးနဲ့ဖမ်းတယ်ကိုယ်ကအမှန်နဲ့ကိုဟိုလူရတိုက်ခိုက်မယ်ဆိုရင်ပေါ့ခိုးယူမယ်ဆိုရင်ပေါ့ဟုတ်ကလားဟင်အဲဒီဘက်ကနားနဲ့ ထင်တယ်။ကိုယ်ဘက်ကအနန္တလာတရင်တရားနာအတိတလို့ထင်တယ်။ကိုယ်ဘက်ကရပါမလားတရင်သူဘက်ကဟစ်ချာနေတယ်။ဘယ်ကိုယ်ဘက်ကအတွင်းနဲ့လာတရင်ဦးနေအဲ့တော့ဒါတစ်ခုပြောလိုက်ရင်တော့သူဘာလေးနဲ့ပြောမှတင်တယ်ကိုကြီးကိမှုတစ်ခုနဲ့ထင်တယ်။ကိမှုအကြောင်းကိုကြည့်ရင်တော့အကြောင်းကိုသိရင်တော့မလိုပါဘူး။ ဘာလဲလို့မေးလို့တစ်ခါကပြန်ဖြေတဲ့စကားကြတော့ဘာလဲလို့ကိတ်မုံဆိုတဲ့တစ်ခါကဖြေတယ်ဒါဘာမုံတုံးလို့မေးရင်ဟဲ့ဒီကကိတ်မုံလို့ပြောလိုက်ရင်ဘာနဲ့ဖန်တာမလို့ဟုတ်ကလားအဲအဲ့ဒီကိတ်မုံရဲ့အနံ့ကြတော့ဘာနဲ့ဖန်မလို့အဲကိတ်မုံရဲ့ရတာကြတော့ဘာနဲ့ဖန်မလို့ကိတ်မုံရဲ့ခုနကပြောတဲ့အနုကျမ်းကြဘာနဲ့ဖန်မလို့လည်းနေ အဲ့ဒါအကုန်လုံးထားလိုက်ရင်ကိတ်မှုဆိုတဲ့ဟာကြီးတစ်ခုရဲ့အကောင်တရားဘုံလို့ပေါ်မလာဘူးလားသူ့ရှိရှိသမျှတတ်တည်လေဟဲ့ဒီလက်နဲ့ငါးခုနဲ့ဒီလက်ချက်ကိုကျူးလွန်နေဟုတ်ကဲ့တို့ဘက်ကလာကျူးလွန်လာလေဟဲ့ဒါမို့တို့တိုက်ခိုက်မှာလေဒီလက်နဲ့ငါးခုနဲ့တိုက်ခိုက်မယ်တော့ဟိုခုံးတော့ခုံးတယ်လက်ပူးလက်ကြမမိနိုင်ဘူးလားတို့တိုက်ခိုက်ရေးကိရိယာရောလေဟုတ်ကဲ့ ဒီကျုပ်တို့တို့ကတို့ကိုတခုတိုက်တာပါကိမ္မမှာဟုတ်ပါမလားဘာပြီးတွေးရင်ကိုရဟင်ဟင်အဖိုးယူစားပြီးတော့မတွေးဘူးလားဟင်စားတော့လေးဟောရတာခန္ဓာမပါဘူးလားယာဟင်အဲ့ဒါမှခန္ဓာသူကအစင်းကပါသေးတယ်နော်ဟင်နောက်ကရှိဖို့ခုတ်တာရှိပြီးတယ် ဟုတ်ဗျာကိမုံလေအဲ့တော့ကိမုံကိုတို့ကထင်ဒါရတာတခုတော့ထင်တာမဟုတ်ဘူးတော့သူလည်းငါ့ကိုတိုက်တာပဲဘယ်နာမျိုးမသူဟောပေါ့ဟိုငါ့ကိုလုံးတိုက်တာပဲငါ့ကိုမှတချို့ဒီကူတော့ကတဲလို့ဖြစ်ပြီးတခုကပရိရေလောက်ပဲရှိတယ်ကိမုံဆိုတဲ့နေရာမှာစကားကနားထောင်တော်လေးတခုပဲပရိရေရှိမယ်ကျန်တဲ့လူကြီးတွေထင်တယ်ဟဲ့ကိမုံရဲ့အချင်းကိမုံရဲ့နာကိမုံရဲ့ရတာကိမုံရဲ့အတွေ့ ဟုတ်ကလားသူ့ရဲ့သဘောတဘာဝကိုတွေးယူတာ၆ခုမှာ၅ခုတော့ဟာဒါရိုက်ဖြစ်နေတတ်တယ်ဟင်တချို့ဒီခုတော့ဒါရိုက်ဖြစ်နေတတ်တယ်ဒါတော့ပဲပွားပါလေအဲ့တော့အာယု၅ပါးတို့ဒီဒီပါဒီတစ်ခုထဲမှာပဲရှိနေတယ်ထင်တယ်ဒီတိုင်တစ်လုံးမှာဟောရှိနော်သူ့အသိဉာဏ်ရလေသူ့ခေါင်းကြည့်ရင်သူ့နာမ်ကြည့်ရင်သူ့စားကြည့်ရင်သူ့ကြိုင်ကြည့်ရင်သူ့တွေးကြည့်ရင် တိုင်းမှာလည်းရှိတယ်နော်အာယုံငါးပါးတနည်းတခုစီမှာထင်းမနေနဲ့အဲ့ဒါတို့ခုနပြီးတဲ့ဥပမာဆိုရင်လူတယောက်ရဲ့ဒုက္ခလာပြီးတော့ဟိုတိုက်ခိုက်ဖြစ်ပြီးတဲ့နေရာမှာသူ့ရဲ့ဟိုလက်ရာကိုလည်းကြံပြီးတော့ဟိုဓာတ်ပုံရိုက်ယူရတယ်ဖြစ်နေလေသူ့ရဲ့ခြေရာတွေဟောသူသူလူရဲ့ဖြစ်ပြီးသွားတဲ့ကိရိယာတွေရဲ့ဟိုအမှုဟိုဖြန့်ကျဲနေတာတွေဟောဓာတ်ပုံရိုက်ယူတယ်လို့လေတစ်ခါကတို့လာပြီးကျူးလွန်တဲ့ဟာတွေလေ လူတယောက်ရဲ့ကျူးလွန်ရာကိုသူ့ရဲ့ပုံစံပေါ်တော့သူ့ရဲ့အရှင်သူ့ရဲ့အမှန်သူ့ရဲ့နာသူ့ရဲ့ရတာသူ့ရဲ့တွေ့ဟုတ်ကလားဒီသူ့ရဲ့သဘောတရားကိုသူတို့ဘက်ကကြီးတယ်ကင်မရာငါတို့နဲ့ရိုက်ယူပြီးတော့အမှုကိုပေါ်ယူပါအဲ့ဒါတရားဓမ္မတော်ဟုတ်ကလားသဘောပေါက်ပါလားအဲသူဘက်ကကျူးဒီလိုတို့ထွက်ပြီးသူ့ရဲ့တိုက်ခိုက်ကျူးလွန်တော့သူဘက်ကတော့သူတော်ကောင်းနဲ့တူတယ်နော် င်းပြီးတော့တို့လည်းသွားပြီးတော့သူတော်ကောင်းမှုပြတော့တိုင်ဦးမှာပဲအဲ့တော့တို့မှုပေါ်မဟုတ်သူကဖမ်းပြီးတော့ဖမ်းထားမှာဟင်ဟင်အဲ့တော့တို့တို့ကပြီးတော့သူတော်ကောင်းမှုပြတော့သွားတိုင်မှာသွားတိုင်သူကလည်းကင်မရာငါလုံးနဲ့တောက်နေတယ်နော်ဟင်ကင်မရာငါလုံးနဲ့ပေါ်တော့တောက်နေတာပဲဟင် လုပ်ပြီးကျူပြီးလို့ဆိုဒီလိုဒီလိုမပေါ်တော့တလို့တော့မတိုက်ဘူးနဲ့တော့ဒီမှာငါ့ဦးနဲ့ဖန်ထားမှာပဲဟင်တုံးဘူးပဲနေရာမှာတခါလဲဟိုပါငင်းချက်မရအောင်လို့လုပ်ပါတယ်နဲ့ဟင်ပုဂ္ဂလာကြီးပုဂ္ဂလာဟင်ပုဂ္ဂလာကြီးဝါလာဟိုတတိနဲ့တတိတိုက်ခဲ့တဲ့နေရာမှာမင်းကဒီလိုလုပ်ရင်ငါဒီလိုလုပ်တယ်ဆိုလို့ထင်တယ် ဟင်ဟင်မင်းငါတဲ့ဒီလာလို့ဒီလိုဒီလိုတော့ဟာလေမင်းတိုင်းကြီးကငါဒီလိုဒီလိုတော့ဟာမယ်ဆိုလို့ပဲတယ်လေအဲ့လိုကိုတို့ဟောတူတက်တိလူပြနေတာအဲ့ဒါတက်လို့ပြန်ခေါ်တာပဲအဲ့တော့ဒီဘက်ကဘာလားဟိုသကုတ္တဆုံးပါတော့သကုတ္တကလည်းအမြင်ရဲ့သဘောတတိလူပြနာဟုတ်ကလားတို့မို့အမြင်ဖြင့်တစ်ဖက်ကအသိကိုဖြန့်ပြနေတာပဲထင်တယ် ဒီဘက်ကလည်းအကြအပြင်တစ်ဖက်ကအတန်ကိုဖမ်းပြနေတာပဲသူ့တက်တီငါဟောတော့ဒီသွားမယ်ငါကဟောတော့ဒီသွားမယ်သွားဖို့တစ်ဖက်ရဲ့လာတိုက်ခိုက်တာတွေကိုသူအပြီးပြီးအပြီးပြီးဖမ်းပြနေမှာပဲတစ်ဖက်ကတိုက်ခိုက်တယ်မှာဟောဟဲ့ငါကဟောလို့တိုက်နေတယ်ငါတက်တီကြီးပဲသွားတစ်ဖက်ကလည်းသူရဲ့လက်နဲ့ခေါင်းတော့လာပြနေတာပဲအဲတစ်ဖက်ကလည်းအင်းကလည်းသူသူတော်သူတက်တီကြားနာတယ်အတန်ကဟောအနာနာဟော အရာပါကဟောလက်တွေ့ကဟောသဘောကဟောအဲ့အတူတူပဲအဲ့တော့တိုက်ဘက်ကဖြစ်စေခါဘက်ကဖြစ်စေသူတက်တဲ့သူသဘောပြနေကြတာဒီလေကြာတောင်းလို့သူတို့ဘုပဲပြန်တော့ဒီထိသွားတဲ့တူထဲမှာဆက်မျိုးပွဲနေပြီးတော့မှအဲ့ဒါကိုတခါအာရဏအလုပ်တုံးလိုက်တယ်အဲ့ဒီအာရဏပြီးပြီလေသူတက်တဲ့သူသဘောသူပြနေတဲ့အတွက်တတ်လို့တုံးတယ်ကြာဟုတ်ကြအဲ့တော့ဒါရေဘောထူးရှိသေးလား ဒီကြီးလေးတစ်လုံးနဲ့ရတော့ပေါ်လာတယ်နော်အဲ့တော့ဟိုအကြောင်းရောတဲ့မျိုးကယောဂီတို့တကူတည်းမဟာကိုရှိနေတာဖြစ်တယ်ဟင်ဟင်မင်းမကအတိုင်းကြီးငါခံမှုချုံထားပဲလားဟင်မင်းမင်းမကခံမယ်ဆိုရင်ငါတိုက်ဖို့ချုံထားသေးတယ်ဗောလေဒီလိုကိုယ်ကဖေးတယ်လေအဲ့တော့ဒီ ဖြစ်သွားတဲ့ခုကကိုယ်ကြီးမှာအကြောင်းမှဆန္ဒလို့လာပြန်တာတယ်။သူ့ဘယ်လိုဒီလိုက်ရှိလဲ။သူ့ဘယ်နဲ့ဖြစ်သွားတယ်ကလေအဲ့ဆန္ဒလို့သွားတယ်ပဲ။အဲ့ဆန္ဒလို့ဒီလိုဖြစ်တော့ခုနကတော့တကယ်ယောဂီတို့ရဲ့ခန္ဓာကိုကြည့်မယ်လို့ညီတရည်တန်ဒီတမိတာတန်းကြည့်တာပဲ။ဟင်ခုနကဟိုကောင်းနေတာမဖန်ဘူးလို့ကျင်တုတ်တုတ်နဲ့မမတူတက်မဲ့ပဲ။ ဟုတ်ကလားလေတဲ့တင်းနဲ့ဘာမှလို့ဟင်လေတဲ့တင်းနဲ့တက်ပဲပဲထင်တယ်ဟင်လူနဲ့ပေါင်းမှဆိုတွေ့ရှင်ရတာဟဲ့ဟင်ဒီခန္ဓာပဲကူတဲ့နေရာလေကြီးတဲ့ကူလို့ရပါလားလူကြီးတဲ့ကူလို့ရပါလားရှင်နဲ့လူအတူကူပါလားလေအဲဒီကမှလေရာပဲဝင်တယ်လူလည်းဒီထဲမှာပဲဝင်တယ်ရှင်လည်းဒီထဲမှာပဲဝင်တယ်ဟိုဥပ္ပကံလောက်လိုက်တော့ ဟိုပါတော့ဟိုရှိတရားမရှိတာကဒီလူတက်သွားတယ်ရှင်ဟာတမဲပဲအဲ့တော့နေကြရင်တော့ယောဂီတို့ဘုဘကောဒီဘကပူလာခလာလို့တာတယ်လေ။ညာတော်ပြီချင်းကဘယ်လိုရုပ်ကားချိတ်ပေါ်တော့တော်ရှိသေးလို့ဟုတ်ကဲ့ပါဘယ်သူကြီးကလည်းဒီလိုမျိုးတည်းရလို့ပါ ခုနကလည်းပြောခုနကအချက်ရဲစေရဲဘင်းရဲသူတို့ဘုံဘုံပေါ်လိုက်တဲ့အတွက်သူခုနတို့လိုဟင်တစ်ဖက်နဲ့တစ်ဖက်အတိုက်ခံလုပ်ပြီးဖို့ထင်တယ်ဟင်တို့သူကိုသူတို့မိချုံမိလုပ်ပြီးဖို့ဒီဟာလေးပေါ်လာကြတာထင်တယ်ဟင်ဒီမိမမပေါ်ဘူးကွတို့တော့မပေါ်ဘူးတို့တတ်တော်ဘာလေးတော့မလာပေါ်တာဘောတော့တတ်တော်ဘာလေးမအဲ့ဒီတော့မပါလာလို့ထင်တယ်ဟုတ်ကလားကိုယ်သင်္ခါရကတော့တော့လည်းမပြောနေပါဘူးလေးခုလိုပြောရမှာပေါ့ ထိုးထိုးထိုးထိုးပဲပြောပါမယ်ဟင်အခုတို့ဘာလာတို့ကြမှာချုပ်ကြတာတင်တယ်ဟင်ဟင်ပြစ်ပြစ်ပြင်းကြီးရဖြစ်တာတိတ်မတွေးကြဟင်ဟင်ဘုဒ္ဓပြစ်ပြင်းပြင်းကြီးပေါင်းမယ်နော်ဟင်ပြစ်ပြင်းတို့ရှင်းနေပြစ်ပြင်းရှင်းတော့ဘောကြောင့်တာတော့ သူတေးကိုတော့ရှုပ်တယ်ရှင်လေမရှုပ်ပါလားမရှုပ်ပါဘူးဗျာဟင်ဒီတတ်တော်ရီရှုပ်တာတင်နေကွယ်ဟုတ်ကဲ့တတ်တော်ရဲမှာလည်းညာအကောင်းဆုံးလူကဘိုးကိုရှုပ်တယ်ရှင်လေတန်ရီတို့ရှုပ်ဘူးတော့ဟင်ဟုတ်ကဲ့တို့ပါတော့ဟိုစာကလေးတွေကိုဆိုပါတော့စာကလေးတွေကသဘာသဘာတိုင်းစားတာဟဲ့ တို့တဲ့တော်တော်ရှုပ်တဲ့သဘာဝနဲ့ဆံဖြစ်အောင်လုပ်ပြီးဒါပြီးအုံနဲ့ထည့်ချက်ပြီးဟုတ်ဘယ်သူမှဘူးပြီးရှုပ်တော့လူကတော်တော်ကိုရှုပ်တယ်ရှုပ်တယ်ဟုတ်ကဲ့ဟင်ဟင်မရှုပ်ပြီးအဲ့တော့တို့ကတော့ဟိုတုံးတော့ရဲ့လုံးွက်တင်မို့ရှုပ်ွက်ကိုဖြစ်လာတယ်သူဟာ လူလောက်ပညာရှိတာလူပဲရှိတယ်လူလောက်ဖြစ်တာလူပဲရှိတယ်ဟုတ်ကလားအဲ့တော့ကိုယ့်ဘက်ကအတိုင်းဖြစ်လို့သူ့ဘက်ကခံဖြစ်ရင်အတိုင်းနဲ့ခံကြမှာတိသွားတခုပေါ်ရမယ်ဟင်တူဦးမှာမဲဟိုတမိသားနဲ့တမိသားနဲ့ရောအိမ်တော်ကြရင်ကြားမှာသားပြောက်ကြတယ်လို့ကျုံးတစ်ခုကြည့်တယ်ဗျာအတိတ်ကပေါ်ရမှာဖြစ်နေဒီနဲ့မျက်စိယုံနဲ့အချင်းယုံနဲ့ ရှိတဲ့နေရာမှာမြင်ပြီးပြီးသလုံးပါလိမ့်မယ်ဟုတ်အတိကြားပြီးအဲ့တော့လူတော်တော်တော်ဝင်းကြီးလို့ပြောလိုက်တာပါဟိုကတော့ဆက်ပြီးဝင်းကြီးမြင်ပြီးပြီးမြင်ပြီးပဲဒီမှာကြားပြီးပဲတရားတို့တော့နှောင်းလာနဲ့အနာနဲ့လေသူတို့ကဘုရားခိုင်းတော့သူတို့ကဘုရားတိုက်ခံလို့ကြတာတော့ ခုနကလည်းဟိုဟိုဘက်တော့ဒီဘက်တော့ဟာသိချင်းထူးတာကတည်းကသိချင်းထူးတိုင်ပွဲတယ်ဟင်သူတို့ကဒီဘက်ကဟိုဟိုဝါလာဟိုနမောပါဒီဘက်ကဘုရားကသိချင်းဟိုသိချင်းနေတယ်လို့ဟုတ်ကလားဟိုဘက်အတော်မှာလည်းသူတို့တော့သိချင်းနေတယ်အဲ့တော့သူတို့ချင်းရဲ့အသားနဲ့နားတူနေရလို့သူသူစစ်ပွဲကသူစစ်သူစစ်နေပြီလို့သူဒါသိချင်းထူးတာပဲမဟုတ်လားအဲ့ဒီနေရာလည်းတို့ပေါ့နံပြီဟင် ဒုဘကဒုဘကအရာသာတတိလာတော့ဒုဘကရှာနဲ့ခုခံပါတယ်လေအဲဒီနေရာမှာလည်းချူရင်ချူပြီးချိန်တော့ဟောဟောပါမှာကျုံးကူတီအတိအကျတော့မှာကျုံးကူတီအတိအကျတော့မှာအဲ့တော့ကျုံးကူတော့ထိပြီးပြီးပါပြီထင်တယ်အဲယုံကူထီလို့ပြီးတဲ့အပြီးကလည်းပြီးပြီးတော့တာပဲသူ့ကိုယ်တို့သာတော့ဟောပါတော့မြင်ပြီးကြားပြီးနားပြီးသာပြီး ဒီဘက်ကတော့ထိခိုက်တော့တစ်ဘက်ကဟိုဟိုတို့ဘာလို့လားအတွေ့ရုပ်ဖြစ်ခဲ့ရင်တို့ကကာယယုတ်နဲ့ခါမှတင်တယ်အတွေ့ရုပ်ကိုဒီကာယမှတင်ဖမ်းရတာဟုတ်အလူကြကြတော့လေဒီအလူကြတို့ဘာတော့တော့ပါလေအဲ့တော့ဒီမှာလည်းတွေ့ပြီးတယ်အဲ့ဒီအတိ၅မျိုးကသူအာယုံခံစားမှုပိုင်းတာတိဖြစ်နေပြီးပြီးတော့ပါကြာပြီးတော့ပါလာတယ် နာသိဟဲ့ချိုသိထိသိရှင်းတယ်နော်ရှင်းတယ်သူတို့ကလည်းသူဟုတ်ကလားအဲ့ဒီမှာလည်းဒီဘက်ကတို့ဘာလို့ယတိနဲ့ပြောကြလို့ရင်သူမှလည်းဒီအခင်းရုပ်ကိုဖမ်းနိုင်တဲ့တတိတော့ပဲကြာပြီးပြီးသွားတယ်သူတက်တူကြာပြီးပြီးပြီဒီဘက်ကတော့အခင်းဘက်ကတော့ဒီတို့ဘာလို့အရေးကိုပြပြီးတော့တိုက်ခိုက်နေတဲ့တတိကိုပြတာတင်တယ် အဲဒါမိသူပြီးပြီအဲသူတို့နှစ်ခုကြားနေတယ်ဒါလည်းတို့ပါလို့ဒီပြီးခေါ်လာတတိကလည်းအဲ့ဒါကိုထားပြီးသူပြီးကြောင်းကိုတတိကြရတာထင်တယ်သူတတိသူကြရတာထင်တယ်ခေမင်းတို့အဲ့လိုလိုရင်းရင်းငါပြီးတော့ပေါ့သူလည်းဒီပြီးတဲ့ဝိညာဉ်ရဲ့တတိပဲကြရတာထင်တယ်အဲ့ဒီမှာဟိုယုံနှစ်ခုထိရတာနေတော့အပြီးဆိုတာပေါ်လာတာထင်တယ် အဲ့တော့ဘုရားကိုရှုနေတဲ့ TV ဆိုဒီနာဓမ္မလာဖို့ပဲတယ်လေဒါဓမ္မလာဖို့ပါနော်ဟင် TV ဆိုတဲ့နေရာရုံးမှုထင်တယ်မျက်စိနဲ့အဖြစ်ဟင်နားနဲ့ကပါနားနဲ့ကနာရပါနဲ့ရှာနဲ့ကိုယ်နဲ့အတွေ့နဲ့ဟုတ်ဟင်ဒါဒီဘက်ကပြောတာလေအတွေ့မှာလည်းကြည့်ပါသေးတယ်မနောကြည့်တာနဲ့ဥပဒသဘော ဒီဘက်ကဆေးဆိုအဖေရဲ့သဘောတဘာဝကိုမနှောကြည့်တော့မှဖန်ထားတာလေဟင်ဘုရားအဖေကိုအဖေမဲ့ဒီနေ့လည်းအဖေရဲ့သဘောတတိကတော့ဒီမနှောကြည့်တော့အလားထားတယ်အတန်ရဲ့သဘောတတိကိုတော့မနှောကြည့်ရပဲထားမှာအနာရဲ့သဘောတတိကြောင့်တော့မနှောကြည့်ရပဲထားမှာအရာပဲရဲ့သဘောတတိဟောမမနှောပါပဲဟင်ကိုရဲ့အတွေ့အထိသဘောတတိဟောတိုင်းသူကတော့ငါဟွာငါကူလို့ရဲ့သူ့ ဖောင်းထားနိုင်တဲ့တပ်သူ့မှာရှိတယ်။ဒီဟာကတော့တခုချင်းဖောင်းနိုင်တာလေးတင်တော့ဟင်တခုချင်းဖောင်းနိုင်တာသူကတော့ငါ့ကိုလုံးကိုဖောင်းနိုင်တယ်။မနောကတတိအဲ့တော့ပေါ့ဟင်အရင်ကကိုခေါ်တယ်တဲ့။အဲအရင်ကတော့ဘာလာကြီးဘယ်လိုခေါ်ဘလို့ဟိုတခုတော့လားဘုတဟိုပညာတခုတတိတခုသွားမကြနိုင်နဲ့။သူကမဟုတ်ဘူးငါ့ကိုလို့ကြနိုင်နဲ့။ဟင်သဘောသဘောမှသူကကြနိုင်နဲ့။ ဘုရားကဘာလို့မတတ်ကြတယ်လဲဒီကဘာဝတိကြတယ်ဟုတ်ကလားခံရဖန်ထားနိုင်တယ်တယ်ဟဲ့အဲ့ဒီပုံရိပ်တွေကဖန်ထားနိုင်တာလေးရှိတယ်အထင်းကိုလည်းဖန်ထားနိုင်တယ်တာရိပ်ကိုလည်းဖန်ထားနိုင်တယ်အနာရိပ်ကိုလည်းဖန်ထားနိုင်တယ်အရာပါရိပ်ကိုလည်းဖန်ထားနိုင်တယ်အထွေရိပ်ကိုလည်းဖန်ထားနိုင်တယ်ရုပ်မြင်သာကြတော့နှစ်ခုရှိသေးတာတော့ဘယ်နှစ်ခုလို့ဒါကတော့ထွေပြီးကြရတယ်ဟင် ရိုက်ဖို့ဆိုတာလေးကိုပါလိမ့်မယ်မပြတ်ခဏမထွန်းနိုင်ဘူးလားဘုရားလေဟဲ့ဒီဘုရားမှာဆိုရင်ထွက်တယ်ဟဲ့ထိုးရင်ယူထွင်ပေါ့ဗျာဟဲ့ဟဲ့ဟဲ့ဟုတ်ပါဘူးယုံနေတာများပြောမှာယုံနေအောင်ကြောက်ကြောက် နဲ့သူ့မလောရတဲ့လောက်ကြီးသူ့တက်ပြီးသူပြသူ့မနဲ့သူပြသူတို့ပြီးသွားကြတာပဲဟင်အဲ့တော့ဉာဏ်ပြီးပြီးတော့ပြီသူ့တက်ပြီးသူပြလို့သူတို့တော့ဘာလဲဟုတ်ကလားအဲ့ဒီတော့ဘာလဲတောင်းရတော့သူ့တက်ပြီးနဲ့သူထင်တယ်အဲ့တော့သူကြောင့်ပါလို့အိမ်တော်တစ်ခုလိုပါလို့ယောက်ျားတော့ယောက်ျားသဘောနဲ့ယောက်ျားတက်ပြမှာပဲမိမတော့အဲ့ဒုနေရောကမူထွားလာတဲ့ကလေးရောသူ့နေနဲ့သူ့တက်ပြီးကြမှာ အမိတ္တတိကြမှာပြမှာအမိတ္တတိကြမှာပြမှာအဲ့တော့ဒီယုံကုတိအတိတိချက်ပေါ့အဲ့ဒီအတိတိချက်ဒီယုံကုတိရာကလေနေများလေးတော့တာပြောင်းမွေးတယ်လို့ပဲဟုတ်ကဲ့လားအတိတိချက်ဒီတိချက်ဒီကြာတိကြော်ဒီလိုက်နေတယ်သူရဲ့တတိချက်တို့ဥဟာသူတတိသူကြတာအားပဲကြာဟုတ်ကဲ့လားဟင်အနာအလိုဒီလိုက်နေတယ်ဟင်ယုံကုတိအတိတိချက်ပေါ့ နာမပိတောက်ထင်တယ်စားတယ်ရောဒီတိုင်းပဲထင်တယ်ဟင်ချူပိတောက်ထင်တယ်ယုံကိုဒီအပြီးပြချက်ပေါ့ဟိုကိုဟောဖြီးပိတောက်ယုံကိုဒီအပြီးပြချက်ပေါ့ထင်တယ်ဟင်ပြီးပြီပဲကိုဟောချူပိတောက်ယုံကိုဒီအပြီးပြချက်ပေါ့ပဲတွန်းပြီးပြီသိတော်တော်ရှင်းနေရှင်းတဲ့ဘူဟာမပါရင်ဘူဟာပါရင်ပါဟင်ဟင်အဲ့တော့ဒီဟို ိုဘက်ကလည်း6ပေါ့ဒီဘက်ကလည်း6ပေါ့အတိုင်းတိုင်း6ခံမဲ့6အဲ့ဒီအတိုင်း6ခံ6ကြားကလေတခါလာပြီးတော့ကြားခံအတိအရ6မျိုးပေါ်လာတော့သူတတ်တဲ့လူကြရတယ်တတ်ကြတော့ဘယ်နှပါးဖြစ်သွားမလဲ ဘူးလေယောဂီတို့ကကြည်ပါလားသူတော်သူကလူပြနေတယ်ဆိုတာယုံပြီးထောက်တယ်တဲ့ဘောကိုအများအားပြနေတယ်ဟင်ကျုပ်ဝတ်တည်နေပါလေဟင်ဟင်ကျုပ်ဝတ်တယ်ဝင်နေတဲ့ရဲ့တဘောမှာယုံရဲ့ကာယတတိပြနေတာတင်နေကွယ်ဒီလိုတော့မျက်တိမှာလည်းဒီလိုပဲပြနေပါတယ်ယောဂီတို့မလာတော့ပါဘူးမျက်တိတကူလည်းဝင်ဒီတကူရဲ့ထောက်တယ်နှုံးတိုင်းမှာနားတစ်ချက်မှတန်တော့တယ်ဟုတ်လား another who do na hong da la yin wada e ta wo ya wa da ku da la yin wada e tu du e ho e yo bi po ja na ta ta po de ta ti bu ja ni de na ni bi ya no ta po de ja tu ta po de ja ho gra hi e e ra ni bu tu ta po tu song do tu ta ti du ja ni do jo e ra ni bu da lo do na wa ja ဟုတ်ကဲ့အဲ့တော့တို့ဒီ ဖြစ်ပြီးသွားပြီးနှစ်ခုလေးကနေပြီးကိုဓာတ်ပစ္စည်းပါဖြစ်ပါလာတယ်။အဲဒီဓာတ်ပစ္စည်းပါကဘယ်မှာလို့ရောကြီးတို့ကိုယ်ထဲမှာဖြစ်ပြီးသွားထဲမှာဟင်တို့ကိုယ်ကအဓိကတာဟုတ်ကလားဒီအပြင်ကအတိတ်ကအပြင်ရုံးနဲ့တွေ့တဲ့တွေ့တဲ့တို့အဓိကတာအဲဒီမှာသာအပြီးတာမူရင်းကသာပဲဟင်အဲဒီမှာဝိညာဉ်ရဲ့လက်သားမှုတိုင်းဝိညာဉ်အားတို့ဘုရားလိုပဲတယ်နော် မိမရုပ်လည်းတူထူတာတယ်လေမိမရုပ်လည်းတူထူတာတယ်လေတေသောကြည့်ပြီးတော့ဝိညာဉ်ရဲ့အလင်းလားဝေဒနာရဲ့ချက်လားပညာရဲ့လက်တိုင်းတို့တစ်ဖက်နဲ့တစ်ဖက်ကိုထင်မှနေမှလာနေပြီးတော့ဖန်ရကိုဖြီးရကိုဒိရိယာတွေပါလာတော့ဓာတ်ကြီးပါစေနေတာအဲဒီမှာလည်းတစ်ပါးစေနေတာသူကလည်းသူတွေရောတီးတီးနှစ်ခုတည်းပါဟုတ်ကဲ့ပါဗျာ အဲဒီဟာလေးသူ့သဘောသူ့တာစီလေးလေးသူ့ထောင်းတရားလေးနဲ့တစ်ဖက်ကတီထွေရင်တစ်ဖက်ကတီထွေမလို့ပေါ့ဒီဘက်ကတော့ဘာလို့ငင်းညာနာနာလို့ဒီဘက်ကတုံညာနာနာထုတ်တယ်လို့ပေါ့ဟုတ်ကလားအတိုင်းနဲ့ခါလေအဲ့လိုလုပ်လာကြတာဒါမို့တို့တက်ကြတော့သိချင်ပါမဖြစ်ပြီပဲလို့ချုံရင်ကြည့်ပြီလားဟုတ်ကလားဒီတမကအာရုံချောပါဒီဘက်ကအတိတ်ချောခုဟုတ်ကလားသူတို့တိုက်ခရရတာလေးပြီးတာကအတိတ်ချောမျိုး အဲ့ဒါသူ့သဘောသူ့တတ်တိသူအစွမ်းပြနေတော့ကြောင့်အဲ့ဒါတို့ကတော့တတ်လို့ခေါ်ပါတယ်ဗျဟုတ်ကဲ့လားသဘောပေါက်ကြသလားအဲ့ဒါဒီကနေ့တော့တခြားမှာပြောရအောင်မှာပါလေအဲယောဂီတို့လည်းကြားဘူးပြီးသားမှာသူ့ဝန္တာတာမှာလေတန်ရောက်ကြတာပဲဒီအိန္ဒိယရာဆိုရင်တို့ဗမာပြည်နဲ့ထိုင်နေတယ်ဒီစီကြီးကတော့ဗမာပြည်ဆိုရှိမှရှိပဲတဲ့ဒါအိန္ဒိယကျုံ့ွယ်ကြီးဥစ္စာ တောင်းလို့ဆရာသင်ပြီးတော့ဘာလို့တို့တိုက်ကြည့်နေပါလိမ့်မယ်ဟမ်ဆရာဘုလိုဘာလို့လဲဘယ်ဟိုကြက်ချူတောင်းဆိုဘုလိုနာဘုရောမင်းဟိုတို့ဘာလို့မောရတော့ရဲ့ဟိုတော့ခေါ်တာလေဟာလေပြန်ကြက်ချူတောင်းလေဟမ်အဲ့တော့ဘုရောမင်းဘဝနေပါတော့နေမဟုတ်လားအဲ့တော့ဘုရားတော်တော့ဒုက္ခမှာတော်တော်များတယ်အဲ့တော့သူတုတ္တရာကြောင်းဘူးတာဟောပဲဘုရားတည်လို့ရတယ်ဘုရားတတ်တော် ဌာပနာလုပ်ရတဲ့နေရာမှာဗျာဘုရားဘုဒ္ဓဘာသာမှာကျင့်ကြတဲ့နေရာမှာရတယ်လို့ဆိုရရဓမ္မတုတ္တတော်ကဒီမှာပြောတယ်လို့ဆိုရရတိတ်ရင်းတယ်လို့ရအောင်တယ်ဟုတ်ကလားအဲ့တော့ဒုတိုင်းကြီးမှာဘုရားရှင်တည်လို့ရတယ်ဓာတ်တော်ဒီဌာပနာလို့ရတယ်ဆိုရင်အလောင်းတော်ကဒီမှာများမှာပေါ့အဲ့တော့အဲ့ဒီတို့ဒုပူလာနဲ့ပါဠိကာလို့ဆိုတာသူအိန္ဒိယနယ်ဘက်ကမဟုတ်လားဟဲ့တို့ကဓမ္မစီကလာတာဗျာဟင်ဓမ္မလုံးတွေ သူတို့သံသက်ကုန်လို့လူလူပြီးကြရောမှာပါဟင်သံသက်ကုန်လို့သူတို့ကံတဲ့ကြရောမှာတော့သူပြည်နာပြည်ကံတဲ့တည်နေဟင်ကောင်းမှုကြောင့်ဒါနာမှုတို့ဒီနာမှုကြောင့်မဟုတ်လားအဲ့ဒါကံမှုတို့ကြောင့်ရောက်တာဟိုဇမဘုံဆိုတော့ကံမှုတို့ကြောင့်ဖြစ်တယ်အဲ့တော့ကံတဲ့ကုန်တော့သူကံတဲ့ရောက်ပြီးကိုရောက်လာတယ်ရောက်လာတဲ့နေရာမှာသူတို့ရဲ့အတွင်းမှာတို့မြင်နေမှာမာနရဲ့တတိပါဠိပဲချင်ပါလေ မာနသည်ကိစ္စပါမှာကိစ္စနဲ့ပညာကိုမရနိုင်ဘူး။တောင်းတော်သူကဟိုကိုယ်တည်းသာလာဟိုလည်းပါမှုလို့လည်းဆိုတာပြန်ပြန်ရှိတတ်တယ်။တန်းလို့လည်းသူကပြန်နေကိုယ်အောင်ကိုယ်လည်းပြန်နေမာနကဘယ်သူမှအောက်တမ်းခံသူတိတူမင်းနေချင်တာဟိုဟုတ်ပါလား။တောင်းတော်သူပြုတော်အောင်နေတဲ့ပေါင်းရင်းကြီးပညာရှိတဲ့ပေါင်းရင်းကြီးမရှိတဲ့အတွက်သူ့မှာပညာမရဘူး။ဟုတ်ပါလား။ ဟဲ့ပြီးတော့ခုနကဟိုကျူးမကြီးတဲ့ပုဂ္ဂိုလ်ကိုယ်တဲ့တာပဲပုဂ္ဂိုလ်တွေနဲ့ဟိုမက်ဖက်သူနဲ့ဖြစ်ပြီးတော့ဟိုဟိုကျူးမမရှာတဲ့အတွက်ကျူးဝိုင်းဖြစ်နေဟဲ့တို့ဆောင်သူတက်ပြီးတော့ ထားပါပြီလို့သူကွာတယ်အဲ့လိုတင်ငါမျိုးလာဖြစ်တာလည်းမရောဘူးကျမကြီးရောလာဖြစ်တဲ့ငါမျိုးဖြစ်တော့တော်တော်လေးကပြီးကောင်းကြည့်ပါတင်တယ်ဟင်ကျမကြီးရောလာတာရှင်းနေတယ်တော်တော်လုံးတင်ရပါတင်ဘူးအဲ့ဒီမှာသူတို့တဏှာပဲမရောပါတရားနဲ့တရားဟိုကတိကဝရှိတယ်လေသူတို့အိန္ဒိယထုတ်ပါနဲ့ရှိတယ်လေဟိုညီကိုနဲ့အောက်တို့ပါရေးဆိုရတယ်တော့တမီးကြီး ဟိုတစ်ဖက်ကသမီးမွေးသမီးကတောင်းမွေးရုပ်သူတို့ချင်းသမီးမွေးချင်းပြီးသားရတယ်သူသူတို့ထုံးတာဟင်သူတို့ထုံးတာဟုတ်ပဲအဲ့တော့သူတို့အိမ်တမာတွေထုံးသူတို့ရဲ့ဂတိကဝေရအဲ့ဒီဒုက္ခလာနဲ့ပါဠိကပြီးခင်ပါဠိနာတို့လည်းကိုပြီးသားရဟာဗျဟင်အဲ့တော့ဓမ္မတရားလာတော့အိမ်တော်သားမှုဟောတို့တွေ့ကြမှာမလားဟုတ်တယ်ဘူးဓမ္မတရားလာတော့အတန်းကြောင့်ကြိုက်တာဟုတ်ဟင်ပြောဓမ္မတရားလာတာဖြစ်တော့ တယောက်ကငါထောင်းပြီးတယောက်ကငါရောပါမလားတေဟုတ်ကြပါဒီမှာဒီမှာကငါထောင်းပြီးတယောက်ကဘာဘာလို့လဲရောမယ်ဆိုတော့လေဟင်ဟင်ဟင်ဟုတ်ဖို့တဲ့ဒိတ်တော်ဒီကလာတဲ့သူကတော့ဘုသူတော်လေးလေကိုဓမ္မကြီးကနာမကြီးနဲ့ရောတယောက်ကငါထောင်းတော့မယ်တယောက်ကဟိုငါရောပါလို့ ဟုတ်တော့မလားဘူးအဲ့တော့သူတို့ဟိုမိဘနှစ်ပါးကနေနှစ်ဖက်ကနေပြီးသားတော့ဟိုမိဘတွေရောဩဇာမလုံတာလည်းတော့ယူတော့ယူကြပေါ့သို့တော့ဟိုလာတဲ့တစ်ဖက်ကလည်းဒီကာမတိပင်ကိုမလို့ချင်းဟိုတစ်ဖက်ကလည်းဒီလိုပဲဒီကဘုခါနေအဲ့တော့သူတို့ချင်းကြီးနေငါငါကိုသိနေပြမလို့ရှိနေဘက်ကပံကိုပြောတယ် ငါကမင်းကိုသိတဲ့ဒီမှာမင်းနောက်တော့ဘာမှကြိုးစီတော့ကတိကဝနဲ့ကတိတစ်ခုပေါ်မှာကြားလို့တပည့်ဘုံချတော့အကြောင်းပါပဲအဲ့လိုတော့ပြန်ပေါင်းရုံတော့ခေါင်းကတော့ပေါင်းတော့မပေါင်းတော့တို့တော့အင်ဝေသားကြတာရင်တော့တယောက်ကလည်းပုံလေးကင်တယောက်ကလည်းဘာလေးတော့ကင်နေတာပေါ့တယောက်ကလည်းကိုမကင်တယောက်ကလည်းဘာမထုတ်ဆိုတော့ 那他看见那不对，去那好吧？哎，我的怎么不印尼嘛？我的怎么你们搞？我怎么把我下去了嘛？我不干了，那没去什么？我不讲，等下的不理我，去什么？我不讲，哎，然后。ဘုရားကဘာလို့တာဝိအနာပြီးတော့ချွေးမလက်ခံပဲလို့တာတောင်ကျူရတာတိုင်းနဲ့ချွေးမမပေါ်ဘူးလို့ဘုရားကဝန်တတ်တယ် ကိုယ်မိမမျိုးလုပ်တာကြာကိုယ်လုံးနေမှာမလားအဲဒီလိုမျိုးသူတို့ဟောတော့ဒီလိုတော့သူတို့ဒါလည်းမလုပ်ချင်တော့ဘူးအဲ့တော့သူတို့ကသာမဏေပေါ်မှာပေါ့ရှိခိကာရောပေါ့ပရပိုက်ခေါ်တာပေါ့ပါဠိလိုပရပိုက်ခေါ်တာပြိပါပြိပါကာပေါ့အာယနာရောသုံးလို့ပုဂ္ဂိုလ်လို့ဆိုလို့ဒီခေါ်ဆိုရည်လေအဲ့တော့ခုခိတော့ပြည့်လို့ပဲသုံးလိုက်တော့တာပေါ့ဟုတ်ကဲ့ဒီခေါ်ဆိုနေ အဲ့လိုမှမျိုးနဲ့သူတို့ဟိုတော့ပါပဲအေးအေးဆေးဆေးနေရပြီလို့ဆိုတော့နှစ်ပတ်ပြီးပါမှာလေကိုယ်ကလည်းတမီးရောချစ်ပါရဲ့တမဲအိမ်မော်တရားမှာလို့ပေါ့ဒီဘက်ကလည်းတာရောချစ်ပါရဲ့တမီးအိမ်မော်တရားမှာတော့ကဲဒီလိုတော့ဆိုခုလိုလာရောပဲအိမ်မှာတို့ပါတော့ဟိုစာလို့ပြောပါပေါ့မိကပါမတမ်းလို့ခေါ်နေပဲဟင်အဲ့မိကပါမတမ်းပြောရင်မဟုတ်တာတော့မှဒီ system ဒီလားကမီဆင်းလာတဲ့ပြည်လို့ဆိုရပြအဲ့ဒီတော့တော့မှသူတို့နားနေကြတယ်ဟင်သူတဲလေးလည်းသူပေါ့လေဟင်ဟိုတော့လည်းတော့သူတို့ကလွတ်လာပြီတယ်ကိုယ်လည်းကတော့ဟာပေါ်ပါပြီဒီမှာတော့မလို့သူကြောင့်ဘူးလေကိုကြောင့်ဘူးလေသူကြောင့်သူကြောင့်ဘူးမဟုတ်ကြီးကိုကြောင့်ဘူးမဟုတ်ကြီးအဲ့ဘူးပဲအဲ့တော့လည်းသူဒီဒီသူအားသူရှာကိုလည်းဘူးဒီဒီကိုအားသူရှာပေါ့ဟုတ်ကဲ့ဒီဒီဟိုတော့တော့ ဘာလို့ငါအမဘာလို့တင်တင်နဲ့ပြီးတာပြီးဝင်နဲ့ပြီးတာပဲတင်နေအဲ့လိုနဲ့သူတို့နေကြတယ်ပုဂ္ဂလာအဲ့လိုဒီလိုသီလစင်ကြယ်ပြီးအကျင့်ကောင်းတဲ့ပုဂ္ဂိုလ်များကြောင့်နတ်တီကမနေနိုင်ဘူးသူတို့အတွက်ကိုတေးကြောင်းလေးဒီပါလေးလေးကြောင်းလေးတွေတင်မလေးတွေထောင်နေပြီးတာလေဗျဟင်ဒီကအသိကြားတဲ့ကမှာတဘိုးလုံးထောင်နေပြီးတာအဲ့လိုနဲ့ခြံရပါပါမယ်လေ သို့တော်အဲ့လိုနေပြီပဲသူတို့နောက်ကြောင်းကံတွေကရှိပြီးတယ်နော်အကြောင်းအကြောင်းဆိုတော့မှလည်းရှိကြပြီတဲ့ဟုတ်ကလားလက်ရှိကတော့အကြောင်းပါပြီပဲအကြောင်းမပါတော့လည်းပဲဟင်နောက်ကအကြောင်းတွေကပါသေးတယ်နော်ဟင်ကိုသူတို့မျိုးကတော့ဟိုနှစ်ဖက်မိဘပေးတာတော့အကြောင်းတော့ပါနေကြတယ်တဲ့သို့တော်အကြောင်းမပါဘူး ဟင်အကြောင်းမပါတဲ့အတွက်အကျိုးရောလာရလားဒါလည်းမထုံပါဘူးတမီးလည်းမထုံပါဘူးပေါ့တို့တော့နောက်ကြောင်းကသူတို့အတိတ်ကပြုခဲ့တဲ့အဘုဒ္ဓကံကြောင့်သူတို့မျက်စိကိုရတော့မယ်မျက်စိကိုရရင်သူတို့မှသားတယ်တော့ဖြစ်အောင်ဘယ်လိုရှာပြီးတော့လဲအဲ့ဒီချိန်မှာဒီဟိုတရားမင်းကအဲသူတို့ဒီကိုမကြမကြလာတော့လေလူတော်ဆောင်ပြီးတော့တရားရောပဲဒီခါမှမလဲဟင် အဲ့တော့မကြမကြလာပြီးတော့မိတ်ဆွေစကားအလာပါတလာပါပြောတော့ဟုတ်ကလားအဲပြောပြီးနောက်နောက်သူတို့ကိုသွားပြီးတော့ဒီအိမ်လုံးတောင်းမှုပြုဖို့တိုက်တော့နေဟုတ်ကလားအဲ့တော့အတိုက်ပဲဖြစ်တဲ့ဒုက္ခလာဟောဘာလို့ပါမလားလက်ခံပါမလားဘုရားကပါဠိကပဲဘက်ကဟောသတ်ဆုံးလုံးမထွက်လာတာကြီးကိုသတ်ဆုံးလုံးမထွက်လာတာဘယ်လိုလုပ်တော့လက်ခံမလဲဗျမလက်ခံဘူးနဲ့ဘယ်လိုငါ သူတို့လက်မခံမိမဲ့ဒီတိုင်းကြီးနေရင်ရှေ့ဆက်ပြီးတော့တောင်းရရင်ဘယ်နဲ့လို့ဘလို့ဘယ်လိုပါလို့ကျွန်းတော့လက်ပြီးပေါ်တော့မနော်ပေါ်တော့မဲ့သူအတိတ်ကငါဟိုဒီမှာဘဝတော့မဟုတ်ဘာလို့မျက်စိကူတာဒီဘဝကမရလို့လုပ်ခဲ့နောက်ကြောင်းလာတော့မင်းနဲ့ဟင်ဟုတ်ကလားဟင်နောက်ကြောင်းပါအောင်မဲ့ဒီဒီလူလူချင်းအကြောင်းမပါရင်ကံအကြောင်းကလာဦးမကံအကြောင်းပါတာကြာကြာနေတယ်အဲ့တော့တရားမင်းကနေပြီးတော့ဒီလိုဆိုရင် ဟိုလာယောက်ျားတော့ယောက်ျားတတ်ပြရမှာပေါ့လေသူတို့ကခုနကိုယ်ငါများတယ်တော့သူကဟိုပါပေါ့ဆက်ထုတ်တဲ့အတွက်ဒုက္ကူလာကနေပြောဒီမေပါရိကာရဲ့သူ့ချက်ကိုတင်တယ်လက်နဲ့လေတန်ကျိုးလေးနဲ့ရစ်ပြီးတော့တုံတာပေးပါဟုတ်ကလားသူတို့တို့နေအောင်ပေါင်းနေတာဟုတ်ကလားပေါင်းနေမှုနော်အဲအဲ့လိုလေရတယ်တရားရေး လှည့်ပြီးတော့မလုပ်တာနဲ့ပုံမှန်သူ့အနာတာမှာပဋိသန္ဓေတရားလေဒါနဲ့သူပါဠိတော်ကနေပြီးတော့အဲ့ဒီဟိုလိုဒူဒူပြောကြပါလေသူ့အနာတာမှာဟိုဟိုကိုယ်လည်းပြီးတော့ဝေးရဖွာတာပေါ့လားဟင်ဖွာပြီးတော့အဲ့သူ့ကိုအရွယ်ရောက်တဲ့ဒီဒီကြီးပြလာအောင်ဖြစ်တာမဟုတ်ဘူးလားဟုတ်ကလားအဲ့ဒီမှာသူ့အနာတာမှာဆိုတော့သူ့အရွယ်ရောက်တာသူကဘုရားတော်တော်တယ်ဘုရားတော်တော်ဆိုတော့ဟိုအမေဒီဖေဒီကတော့ဟို သူရောဒနာနဲ့သူ့မေရမာယာဖြစ်မဲ့ဟာတွေတင်တယ်ဟင်အဲ့တော့ဒီမေရခမေရဖြစ်မဲ့ဟာရဲ့သူ့ဘာငါအကျင့်ကတော်ကျင်ရလို့တပင်းချီတော့ကဘာတသိန်းတော့ကြီးမှာပေါ့ဟိုအလုံးတော့ကျင့်ရတာကဘယ်လောက်ကျင့်ရတာတော့ဒီလိုဆိုရင်ဒီတို့နာတာမရဲ့တတိနဲ့ဒုက္ခလာတတိဟောတူပါမလား ဒုက္ခလာနဲ့ပါဠိကဟောကြောင့်ကြားမိမှဖြစ်တဲ့အတွက်တတ်သိချင်းတူမလားသူ့ကိုဖြစ်ခဲ့ရတဲ့ပါရမီချင်းလေဟုတ်ကလားအဲတတ်သိချင်းတူအဲခုဒီမှာလည်းပဲတရားမင်းကြီးရဲ့တိုက်တွန်းချက်အရာဒါတို့ပါလားသူ့ရဲ့ချက်တော်ကိုလက်တော်လေးနဲ့လက်ရကြီးရဲ့တာလေဒါကြောင့်ဘုပတိတာလေးဒီပြီးဒီကလေးမွေးရတာဒီလိုဆိုတော့နာတာမပတုတာလို့ခဏ 这个呢，他得有的了，我跟你说，他我不一个。哼，这这个呢，多难的嘛，不都难了。娘娘，你看你啊，地主那就，嗯，嗯，嗯，အိမ်မြောင်လည်းမဟုတ်ဟောလာကြောင်မြောင်လည်းမဟုတ်လက်ခုပ်မြောင်များဟင်ကဲပြောခင်ဗျား ဒုက္ခလာသာလာပါဠိသာသာလာဘုသူတော်ကနာဘူးရောဘယ်လိုဟာလို့ခံလဲဘယ်လိုလဲဟမ်ဟမ်ဘုရားမင်းတို့လည်းရတော့ဟောဗျာအေးအေးအေးအေးဘယ်လိုမှလည်းမင်းတို့မရပါလားဒါလေးဟင်ဟုတ်ကလားယုံနကူတီတို့တိတိကျပေါ်လာလေ ဒီမှာလေဒုက္ခလာနဲ့ပါရိကကြမှာသုံးနာတာမှရှိတယ်နော်ဘုဒ္ဓတော်ခဏတော့ခဏရှိကဲနာကြလို့